ရှမဿဲခရစ်ခန်းကြီး၄အငယ်1မှ4ထိုအခါမာန၏စုံစမ်းသွေးဆောင်ခြင်းကိုခံစေမိအကြောင်းဝိညာဉ်တော်သည်ယေရှုကိုတောသို့ပို့ဆောင်တော်မူ၍ယေရှုသည်အရက်40ပတ်လုံးအစာဟာရကိုမတုံးဆောင်ဘဲနေပြီးမှမွတ်သိပ်ခြင်းသို့ရောက်တော်မူ၏ထိုအခါစုံစမ်းသွေးဆောင်သောသူသည်ချင်းကပ်၍ကိုရောသည်ဘုရားသခင်သားတော်မှန်လျင်ဤကြောက်ခဲတို့ကို မုံဖြစ်စေခြင်းဟာ အမိန့်ရှိတော်မူပါဟုလျှောက်လေ၏။ယေရှုကလည်း၊လူသည်မုန့်အားဖြင့်သာအသက်ကို မွေးရမည်မဟုတ်။ဘုရားသခင်မိန့်တော်မူသမျှအားဖြင့်အသက်ကိုမွေးရမည်ကျမ်းစာလာသည်ဟု ပြန်ပြောတော်မူ၏။5ထိုအခါမာရ်နတ်သည်ယေရှုကိုသန့်ရှင်းသောမြို့တော်သို့ဆောင်သွား၍ဗိမာန်တော်၏အထွဋ်၌တင်ထားပြီးလျှင်၊ကျမ်းစာလာသည်ကား ကောင်းကင်တမန်တို့အားသင့်အဘို့မှာထားတော်မူသည်ဖြစ်၍၊သင်၏ခြေကိုကျောက်နှင့်မထိမခိုက်စေခြင်းငှါသူတို့သည်သင့်ကိုလက်နှင့်မစချီပင့်ကြလိမ့်မည်ဟုလာ၏။ထိုကြောင့်ဘုရားသခင်၏သားတော်မှန်လျှင်၊ကိုယ်ကိုအောက်သို့ချလိုက်တော်မူပါဟုလျှောက်လေ၏။ယေရှုကလည်း၊သင်၏ဘုရားသခင်ထာဝရဘုရားကို သင်သည်အစုံအစမ်းမပြုရဟု ကျမ်းစာလာပြန်သည်ဟု မိန့်တော်မူ၏ အငယ်၈မှ၁တဖန်မာနသည်ယေရှုကိုအလွန်မြင့်လှစွာသောတောင်ပေါ်သို့ဆောင်သွား၍ဤလောက၌ရှိသမျှသော တိုင်းနိုင်ငံတို့ကို၎င်း၊ထိုတိုင်းနိုင်ငံတို့၏ဘုံစည်းစိမ်ကို၎င်းပြညွှန်၍ကိုယ်တော်သည်ငါ့ကိုညွတ်ပြပ်ကိုးကွယ်လျှင်၊ယခု ပြလေသမျှတို့ကိုငါပေးမည်ဟုဆိုလေ၏။ယေရှုကလည်း၊အချင်းစာတန်၊ငါ့နောက်သို့ဆုတ်လော့။သင်၏ဘုရားသခင်ထာဝရဘုရားကို ကိုးကွယ်ရမည်။ထိုဘုရားသခင်ကိုသာဝတ်ပြုရမည်ကျမ်းစာလာသည်ဟု မိန့်တော်မူ၏။ထိုအခါမာရ်နတ်သည်အထံတော်မှ ထွက်သွား၍၊ကောင်းကင်တမန်တို့သည် ချဉ်းကပ်လျက်လုပ်ကျွေးကြ၏။ယောဟန်သည် ထောင်ထဲသို့ရောက်ကြောင်းကိုယေရှုသည်ကြားလျှင်၊ဂါလိလဲပြည်သို့ကြွတော်မူ၍၊နာဇရက်မြို့ကိုစွန့်သွားလျက်၊ဇာဗုလုန်ခရိုင်၊နဿလိခရိုင်စပ်ကြားတွင် အိုင်နှင့်နီးစပ်သောကပေရနောင်မြို့သို့ရောက်၍နေတော်မူ၏။ဤအကြောင်းအရာကား၊ပရောဖက်ဟေရှာယ၏နှုတ်ထွက်ပြည့်စုံမည်အကြောင်းတည်း။နှုတ်ထွက်အချက်ဟူမူကား၊ဇာဗုလုန်ခရိုင်နှင့်နဿလိခရိုင်တည်းဟူသော အိုင်နားရှောက်သွားသောလမ်း၊ယော်ဒန်မြစ်တဘက်၊တပါးအမျိုးသားနေရာဂါလိလဲပြည်၊မှောင်မိုက်ထဲမှာရှိနေသော လူများတို့သည် ကြီးစွာသော အလင်းကိုမြင်ရ၍ သေမင်း၏နိုင်ငံအရိပ်တွင် ရှိနေသော သူတို့၌အလင်းပေါ်ထွန်းလျက်ရှိ၏ဟုဟောထားသတည်း။ထိုအခါမှစ၍ယေရှုက၊နောင်တရကြလော့။ကောင်းကင်နိုင်ငံတော်သည်တည်လုနီးပြီဟူသောတရားကိုဟောစပြုတော်မူ၏။ဂါလိလဲအိုင်နားမှာကြွတော်မူစဉ်၊ပေတရုဟူ၍ခေါ်ဝေါ်သော ရှိမုန်နှင့်အန္ဒြေ၊ညီအစ်ကိုနှစ်ယောက်တို့သည် တံငါဖြစ်၍အိုင်တွင်ပိုက်ကွန်ဖြန့်ချသည်ကိုမြင်တော်မူလျှင်၊ထိုသူတို့အားငါ့နောက်သို့လိုက်ကြလော့။သင်တို့သည်လူကိုမျှားသောသံငါဖြစ်စေခြင်းငှါငါပြုမည်ဟုအမိန့်တော်ရှိလေသော်၊ထိုသူတို့သည်ချက်ခြင်းပိုက်ကွန်ကိုစွန့်ပစ်၍နောက်တော်သို့လိုက်ကြ၏။ထိုမှလွန်ပြန်လျှင် အခြားသောညီအစ်ကိုနှစ်ယောက်၊ဇေဗေဒဲ၏သား ယာကုပ်နှင့်ယောဟန်တို့သည်သူတို့အဘနှင့်အတူလှေပေါ်မှာပိုက်ကွန်ပြင်နေသည်ကို မြင်၍ခေါ်တော်မူ၏။ထိုသူတို့သည်လည်းချက်ခြင်းအဘနှင့်လှေကိုစွန့်ပစ်၍နောက်တော်သို့လိုက်ကြ၏။23ယေရှုသည်တရားစရပ်တို့၌ဆုံးမဩဝါဒပေးလျက်၊နိုင်ငံတော်နှင့်ယှဉ်သောဧဝံဂေလိတရားကိုဟောလျက်၊လူတို့တွင်အနာရောဂါအမျိုးမျိုးတို့ကိုငြိမ်းစေလျက် ဂါလိလဲပြည်တပြည်လုံးကိုဒေသစာရီလှည့်လည်တော်မူ၏။သိတင်းတော်သည်လည်းရှုရိပြည်၌အနှံ့အပြားကျော်စောသည်ဖြစ်၍၊နတ်ဝင်သောသူ၊ဝက်ရူးစွဲသောသူ၊လက်ခြေသေသောသူမှစသော အထူးထူးအပြားပြားသော အနာရောဂါစွဲ၍မကျန်းမမာသောသူရှိသမျှတို့ကိုအထံတော်သို့ဆောင်ခဲ့ကြ၍၊သူတို့၏အနာရောဂါကိုငြိမ်းစေတော်မူ၏။ဂါလိလဲပြည် ဒေကာပေါလိပြည်၊ယေရုရှလင်မြို့မှစသောယုဒပြည်၊ယော်ဒန်မြစ်တဘက်မှလာသော လူများအပေါင်းတို့သည် နောက်တော်သို့လိုက်ကြ၏။